ဟောနာကုသဇာတဟောတော်တရားတွေကစုံပါပြီအဲဒါနဲ့ဘုန်းကြီးကလည်းနည်းနည်းတော့ဟောရတာပါပဲဒီရဝေးကလာရောက်ကြတဲ့ငါရမတွေတရားမှမနာရဘူးလို့မရှိရအောင်အဲဒါမို့တရားဟောရ နေပြင်ကကြတော့လဲဩဝါဒတရားဟောကြတော့ရှိပါတယ်ဒါကတော့သုံးလုံးလည်းလည်းသိမဟောနိုင်ပါဝိပဿနာနဲ့စပ်ပြီးတော့တရားမဟောနိုင်ဘူးသူဩသူဆိုင်ရာဩဝါဒလေးဟောရမယ်အဲတော့ဒီနေ့ညဝိပဿနာတရားဉာဏ်ဝိရဒတဲ့ဓမ္မတွေနာရအောင်အထူးအာရုံပြုပြီးတော့ဟောပါတယ် ကိုကြီးကတော့နိုင်ဝလောက်ပဲဆိုရင်တော်တော့ပါပြီခုနဥဒ္ဒဇာရဟောသွားတာလည်းပြည့်စုံနေပါပြီမြတ်စွာဘုရား၏သာသနာတော်မှာအရေးကြီးဆုံးကဘာလဲဆိုလို့ရှိရင်မေဖို့နိဗ္ဗာန်ကိုမျက်မှောက်ပြုဖို့ အရေးကြီးဆုံးပဲမညာကိုညာနိဗ္ဗာန်ကိုရဖို့ဒါအရေးကြီးဆုံးပဲဒါကြောင့်ဟောကားဘုရားကြီးကိုယ်ထဲမှာပဲနောက်ဆုံးသူတော်ကြတော့မညာပူညာနိဗ္ဗာန်ချမ်းသာကိုပညာစွာရပါလို့ဤသူတော်ညာအကျိုးကအဆုံးစွန်သောဘဝ၌ဆိုပြီးထည့်ထားတယ်ဒါက သုံးသောဘဝ၌တွေ့ခဲ့တာကတော့နည်းနည်းမလိုပါဘူးမဘုံနိဗ္ဗာန်သုံးသောဘဝ၌ရပါလို့ဤဆိုတော့သောသောကရမှာဆိုရင်လို့သုံးသောဘဝ၌ထည့်ထားတယ်လို့ပြည့်သောသောကမဘုံနိဗ္ဗာန်မရနိုင်ဘူးလို့လေးပဲရှိဘုံမှာဝိသကာရနာရဏဆိုရင်မဘုံဘဝမဟုတ်ဘူးသောသောကရဘောဓဝံဖြစ်တော့ သောတာပတိမဲ့ကိုနဲ့နိဗ္ဗာန်မျက်မှောက်ပြုတာပဲပိုကောင်းတာဟောသူကသောတာပတိရထားလို့ရှိရင်ဘယ်လေးပါမကြတော့လူချမ်းသာနာချမ်းသာမြမချမ်းသာတွေခံစားပြီးတော့နောက်ဆုံးဘုရားဝါဒဘုံကနေပြီးဉာဏ်နာဖြစ်တဲ့အခါပြိဋိနိဗ္ဗာန်ဆံမြဲခါစဉ်နင်းတော်ဖို့ပဲရှိတယ်။ဒါတော့ မဘုံနေပါစောစောကရရတော့ရတာလေကောင်းတာပဲတော့သုံးဘဝကြမှာကောင်းတာမဟုတ်ဘူးအဲအဆုံးစုံသောဘဝတော်ကာလ၌ကျိုးစုအောင်ဘယ်ကနေပြီးတော့ဘယ်သူကနေပြီးမှားပြီးထတာမှမသိပါဘူးအဆုံးစုံသောဘဝတော်ကာလနဲ့တောင်းတာကတနည်းတော့ရှိပါရဲ့မဟာသာဝကအဲ့ဒါသာဝကသုလို့မဟာသာဝကသုလို့ အဲဒီလိုသူရူးသူရူးတွေကတော့သုံးလုံးသောဘဝမှာဖြစ်တယ်လားသောသောကတော့မဖြစ်ဘူးအဆုံးသောဘဝ၌ညာရာမှာဣဇေရတဲ့ရှင်သာရိပုတ္တရာကဲ့သို့ဣဇေရပုဂ္ဂိုလ်သိရပါလိမ့်မြမမောဂလာကဲ့သို့သဘောရမှာဣဇေရတဲ့ပုဂ္ဂိုလ်သိရပါလိမ့်စသည်ဖြင့်အဲဒီတော့ကတော့သုံးလုံးသောဘဝထူထောင်းတာမှန်တယ်ပါသာမန်ပုဂ္ဂိုလ်တွေပါရောက်ကြရတော့ အကောင်းဆုံးသောဘဝရတော့မလိုပါဘူးမလိုပါဘူးမညာပညာလေးပါမြင်နေတော့ရပါလို့ညာနဲ့မြင်ရအကောင်းဆုံးမှတော့အဲဒီလိုဆုတောင်းရတယ်အကျိုးဆုတောင်းနေမှလည်းရှိတယ်အခုဒီကဘုန်းကြီးဩဃာရမူမနဲ့မှတော့မပါပါဘူးဒီလိုဆုတောင်းနေမှားတယ်မပါပါဘူးအဲဒီတိုင်းရနေတဲ့ပုဂ္ဂိုလ်တွေကမှားနေမှာပါပဲအဲဒီတော့ မြတ်စွာဘုရားဤသာသနာတော်မှာအရေးကြီးဆုံးကပါလေမခုနိဗ္ဗာန်ကိုရဖို့အရေးကြီးတယ်မြတ်စွာဘုရားပွင့်လာတာဘာအတွက်ပွင့်လာတာလဲမခုနိဗ္ဗာန်ကိုရဖို့ပွင့်လာတယ်မခုနိဗ္ဗာန်ရဖို့အရေးကြီးတယ်မခုနိဗ္ဗာန်ရအောင်ဘယ်လိုအားထုတ်ရမလဲဒါနာကုသိုလ်နဲ့လည်းမခုနိဗ္ဗာန်ရနိုင်တယ်သီလကုသိုလ်နဲ့လည်းမခုနိဗ္ဗာန်ရနိုင်တယ် ဘာဝနာကုသိုလ်နဲ့လက်ဖို့နေပါရမယ်မှန်တာပဲဒါရင်လည်းလို့ဒါနာကုသိုလ်နဲ့လက်ဖို့နေပါရရဆိုတာကယခုချက်ချင်းရတာမဟုတ်ဘူးအဲဒီဒါနာကုသိုလ်ကလက်ဖို့နေပါရနိုင်တဲ့ဘဝကိုပို့ပေးရုံနဲ့သွားနိုင်တယ်အခုလူဖြစ်နေကြတာဒီကပြုကြတဲ့ဒီလိုကုသိုလ်ကြောင့်ပဲမေဖို့နိဗ္ဗာန်ကိုရပါလေပြီလို့သူတောင်းတဲ့ကုသိုလ်ကြောင့် အခုလူလောကရောက်ပြီးတော့နေရဲမြတ်စွာဘုရားဤသာသနာနဲ့တွေ့ကြုံနေရတယ်သာသနာတော်ကြီးညွှန်နိုင်တယ်သာသနာဓမ္မကြီးကြားနာရတယ်အဲဒါမဘုနိဗ္ဗာန်ရောက်ကြအကြောင်းတွေပဲမဘုနိဗ္ဗာန်ရောက်ရလေဦးလို့သူတော်ပြုထားတဲ့ကုသိုလ်ရနေပြီးတော့မဘုနိဗ္ဗာန်ရောက်ရခုပို့ပြီးတော့ပေးထားတယ်ပို့ပေးထားလို့တရားအားထုတ်တဲ့သူလည်းမဘုနိဗ္ဗာန်ရပြီလို့ကိုယ့်အကိုယ်ယုံကြည်ကြတဲ့ပုဂ္ဂိုလ်တွေလည်းရှိပါတယ် ဆိုသူကဒီလောက်ကုသိုလ်ကမဟုတ်နေမှာရတယ်ဆိုတာလည်းပဲချက်ချင်းရပြီလားမဟုတ်ဘူး။ဘုံဒီပါရနေတဲ့ဘဝကိုပို့ပြီးရုံးမဲ့သွားနိုင်။ဘာဝနာမှာလည်းသမထဘာဝနာကဆိုရင်မဟုတ်နေကောင်ချက်ချင်းရပြီနေတာမဟုတ်ဘူး။အထောက်ပံ့တာဖြစ်ပါတယ်။ဒါတော့မဘုံနိဗ္ဗာန်ရခြင်းလို့ရှိရင်ဘာအားထုတ်ရမလဲဆိုရင်ဝိပဿနာအလုပ်ကိုအားထုတ်ရမယ်။ဝိပဿနာအလုပ်အားထုတ်မှမဘုံနိဗ္ဗာန်ရတယ်။ နော်နိဗ္ဗာန်ရခြင်းတဲ့ဥစ္စာဘယ်နဲ့ဝိပဿနာရှိရတယ်နိဗ္ဗာန်ရခြင်းနိဗ္ဗာန်အာရုံပြုနေမရနိုင်ဘူးလားလို့မေးကြပြီနိဗ္ဗာန်ကဒီတိုင်းအာရုံပြုလို့ဖြစ်တော့မဟုတ်ဘူးအဲနိဗ္ဗာန်ဆိုတာကဝိပဿနာပြုလို့ဝိပဿနာများပြည့်စုံတဲ့အခါကာလကြာမှနိဗ္ဗာန်ဆိုတာမြင်မောပြုနိုင်တယ် ကုထုဇဉ်ပုဂ္ဂိုလ်ရဲ့သာနာမှာနိဗ္ဗာန်အာရုံနိုင်တဲ့စေလေးဆိုတာဒီကျင်းလေးပဲရှိတယ်။ကိုတရဝုစေဘောဓပါတိမဲ့ရဲ့ရှင်နာရတဲ့ကိုတရဝုစိတ်ဆိုတာရှိတယ်။အဲကိုတရဝုစိတ်ကနိဗ္ဗာန်အာရုံနိုင်တဲ့ဒါပေမဲ့လို့သိညုံအာရုံနိုင်တာမြင်တာသိတာတော့မဟုတ်ဘူး။ အဲဒီဂုတ္တဘုံမရောက်သေးခင်ကဆိုလို့ရှိရင်ဖြင့်နိဗ္ဗာန်ကိုအာပြုနိုင်တဲ့စိတ်ပုထုဇဉ်မှာမရှိဘူးတဲ့ဒါကိန်းနဲ့မှတ်ထားကြရမယ်လားဟိုဒီကတရားထုတ်ရတဲ့ပုဂ္ဂိုလ်တွေကတော့လွဲပြမှားကြတော့မရှိပါဘူးဒါပေမဲ့လို့အဲဒီလိုလွဲမှားနေတဲ့ပုဂ္ဂိုလ်နဲ့တွေ့လို့ရှိရင်ပြောရဆိုရအောင်လို့ဘုန်းကြီးတွေကပြောပေးပါတယ်ပုထုဇဉ်ပုဂ္ဂိုလ်ဤသာနာမှာနိဗ္ဗာန်အာပြုနိုင်တဲ့စိတ်ဆိုတာ ဟောတာပါတိမဲအနီးဟောတာပါတိမဲနဲ့ကာယကုတ္တဝစိတ်တခုတည်းရှိတယ်ဒါကျင်းနေမှတ်တာနိဗ္ဗာန်ဒီထဲမှန်းပြီးအောင်ပြုုံနဲ့ဖြစ်တာမဟုတ်ဘူးမှားအောင်ပြုတာကအတုပနိဗ္ဗာန်နေပဲနိဗ္ဗာန်အဖြစ်မပြနိုင်ဘူးအဲဒါနိဗ္ဗာန်ရောက်ရင်လို့ရှိရင်မလုပ်ရမလဲဝိပဿနာလုံးအားထုတ်ရမယ်ဝိပဿနာရှိရမယ်ဝိပဿနာရှိတော့

ဥပါဒံအာယုဖြစ်တဲ့ခန္ဓာတရားဥပါဒံဆိုဆွဲလာမှုပဲတဏှာနဲ့ဗာရာတိဆွဲလာတာဥပါဒံဒိဋ္ဌိနဲ့အမြင်မှပြီးဆွဲလာတာဥပါဒံတဏှာနဲ့ဗာရာဆွဲလာတာကတော့ဗာရာရာဆွဲလာတာသင်ကြားနေပါတယ်သူကတော့မြစ်တဲ့သာဗာရာရာမြစ်တဲ့ဗာရာပြီးတော့ဒါလေးဆွဲလာနေတယ်အဲဒါဖြစ်ကြဒိဋ္ဌိနဲ့ အမြင်မှပြီးဆွဲလာတာကဘာလဲဆိုရင်အဲဒီယုံနာတွေကိုပဲပုဂ္ဂိုလ်သတ္တဝါလို့ထင်နေအမြင်မှငါပဲအဲသူပဲသတ္တဝါပဲအသက်ရှင်နေတယ်ကောင်းမဲလို့ဒီလိုထင်နေအဲဒီလိုထင်မှပြီးဆွဲလာတာဒိဋ္ဌိဥပါဒံအဲဒီတဏှာဥပါဒံဒိဋ္ဌိဥပါဒံနှစ်ပါးနဲ့ဆွဲလာနိုင်တဲ့တရားတွေ သနာဥပါဒဒိဋ္ဌိဥပါဒအောင်ဖြစ်လို့ဥပါဒနဲ့ခန္ဓာလို့ခေါ်တယ်ဥပါဒနာသွယ်လမ်းမှုဥပါဒတရားခန္ဓာကယုံနာတို့အပေါင်းစုဥပါဒံတရားတွေအာယုံဖြစ်တဲ့ယုံနာအပေါင်းစုတဲ့ဒါတွေကဘာတွေတော့ဆိုလို့ရှိရင်

အဲဒီဥပါဒံအောင်ဖြစ်တဲ့တရားတွေကိုဝိပဿနာရှိရတယ်ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိဖြစ်သနည်းလို့ဆောင်းမို့ပေးထားပါတယ်ကျိုးလည်းရနေပါလိမ့်မယ်မရတဲ့ပုဂ္ဂိုလ်လည်းကြည့်အောင်ကြည့်ရအောင်ဆိုတော့ဒီမှာယောဂီအဟောင်းညာများပုံပေါ်တယ်ဒါပေမဲ့ နည်းနည်းတော့ဆိုလိုက်ကြအောင်လေဝိပဿနာဉာဏ်ဆိုတယ်ဘယ်ဟာရှိရဖြစ်သည်နည်းဝိပဿနာ နိုင် ၍ကျမ်းဂန်တတ်တဲ့ပုဂ္ဂိုလ်တွေအကုန်လုံးအခုဆောင်ပုဂ္ဂိုလ်လက်ခံရမယ်လက်မခံနိုင်တဲ့ပုဂ္ဂိုလ်မရှိဘူးဘယ်သူမှမငြင်းနိုင်ဘူးလားအေးသာပေကျမ်းကမတာဖဲနဲ့တောရောက်တောင်ရောက်ဟောကြညာဟောပြောကြညာပြောယူညာယုံနေတဲ့ပုဂ္ဂိုလ်တွေကတော့ဒါတွေကတော့သူပြောညာပြောလိမ့်မယ်လားသူကမဟုတ်မှမဟုတ်ဘူးသုပါရဏခန္ဓာဝိပဿတိရဲ့ သာသနာ့ရာဖွင့်တဲ့ပြင်စုပါရမေခန္ဓာ၅ပါးလုံးပါရမေခန္ဓာတော့ဝိပါဒတိဟုအနိစ္စဒုက္ခအနတ္တအပြင်ရှု၏ဥပါဒမေခန္ဓာ၅ပါးဝိပဿနာရှုရတယ်မြတ်စွာဘုရားအလုံးတော်တော်မှာဘုရားပြောင်းဝိပဿနာရှုရတယ်ဝိပဿနာရှုတဲ့ကဘာလဲဘာရှုကြလဲဆိုရင်ဒီဥပါဒနာခန္ဓာ၅ပါးရှုရတာပဲမင်းသာနာဥပါရမေခန္ဓာနာ

ဥပါဒိဝိယဗျာနုပါဒိအဖြစ်ပြကိုရှုလေရှိပြီးဖြစ်ဥသာသိနေခဲ့ပြီဘောဓိပြေဟောယတနာပဏ္ဏေမှာဘုရားပြအောင်လို့တရားနှလုံးသွင်းနေပုံကိုပြန်ဟောတဲ့ကအဲဒီလိုဟောတာခန္ဓာ၅ပါးရဲ့အဖြစ်ပြခန္ဓာဥပါဒနဲ့ခန္ဓာ၅ပါးဥပါဒံအောင်ဖြစ်တဲ့ခန္ဓာ၅ပါးရဲ့အဖြစ်ပြကိုရှုပြီးတော့နေခဲ့ပြီအဲဒီလိုရှင်ရင်းနဲ့ပဲဘုရားဖြစ်သွားတာပဲဒါတော့ မေဖို့နိဗ္ဗာန်ရခြင်းလို့ရှိရင်ဥပါဒနာခန္ဓာ၅ပါးဝိပဿနာရှိရတယ်။ဥပါဒနာခန္ဓာ၅ပါးဆိုတာဘာလဲဆိုမြင်နိုင်ကြားနိုင်နားနိုင်စားနိုင်တွေ့ထိနိုင်ကိုယ်နဲ့စားနိုင်လို့ကြားတဲ့သိကုသနာကြံတဲ့မိမိတို့သာနာကခန္ဓာမစဲဖြစ်ပြနေတဲ့တရားတွေပဲအဲဒီတရားတွေရှိရတယ်အဲဒီတရားတွေကယုံနေတာနှမျိုးပဲသစ္စာအချင်းဖွဲ့ရင်ဒုက္ခသစ္စာတရားတွေပဲအဲဒီဒုက္ခသစ္စာတရားတွေရှိရတယ် ဒါကြောင့်ယုံနဲ့နာဒုက္ခသစ္စာတရားကိုသူတို့တို့နဲ့မှတ်ရအောင်လို့ဘုန်းကြီးနဲ့ဆောင်းဖို့ကလေးတွေခဏခဏလည်းပဲဒီအချပေးပါတယ်အခုလည်းပဲပြားလေးချပေးအောင်မြင်တဲ့အခါကာလမျက်စိယုတ်ဒါယုတ်တရားဒုက္ခသစ္စာတရားမျက်စိကယုတ်မြင်သိရတဲ့အခြင်းကလည်းပဲယုတ်ပဲဒုက္ခသစ္စာတရားပဲ မြင်ပြီးရတဲ့ဘောကနာသူတဲ့ဒုက္ခသစ္စာတရားအဲဒါဥပါဒနာခန္ဓာတွေပဲမျက်စိမြင်ရရုပ်ဒုက္ခမြင်ကနာဒုက္ခတဲ့မျက်စိနဲ့မြင်ရတာရုပ်တရားပဲဒုက္ခသစ္စာတရားပဲမြင်ပြီးသွားတာကတော့အဲဒါကတော့နန္တရားသူလည်းဒုက္ခသစ္စာတရား ဒုက္ခသစ္စာတရားရှုရတယ်ဆိုတော့ဒါကြောင့်မို့မြင်နိုင်ကြတိုင်းဒီတရားတွေရှုရတာဒီတရားတွေကဒုက္ခသစ္စာတရားတွေဘာကြောင့်ဒုက္ခတွေဆိုဆိုလို့ရှိရင်ခန္ဓာမစဲဖြစ်ပြနေလို့ပဲမြဲတည်တာမရှိဘူးပရိပုဂ္ဂိုလ်တွေကတော့ရုပ်ကိုယ်ကြီးတွေကိုယ်လုံးအများအားတည်နေတယ်ထင်တယ်စိတ်တွေပဲအများအားတည်နေတယ်လို့ထင်တယ်မှန်စစ်ကတော့မျက်စိတမဲတော့မကြောက်မျက်စိမိတမိတွင်းမှာကိုအချိန်ပေါင်းများစွာတခါတည်းဖြစ်ပြသွားတာ ။အဲကြောင့်မမြဲတဲ့တရားတွေအဲဒီမမြဲတဲ့တရားတွေဝိပဿနာရှိတဲ့ပုဂ္ဂိုလ်ကသမာဓိနဲ့အားကောင်းလာတဲ့အခါကိုယ်တိုင်တွေ့ရတာပဲအခုဒီမှာအထုတ်ပြီးတဲ့ယောဂီပုဂ္ဂိုလ်တွေကကိုယ်တိုင်တွေ့ပြီးသားတွေပဲ။အဲဒီကိုယ်တိုင်တွေ့ရတဲ့တရားတွေမျက်စိမြင်ရရုပ်ဒုက္ခတဲ့မျက်စိနဲ့မြင်ရတဲ့တရားနှစ်ခုဟာရုပ်တရားဒုက္ခသစ္စာတရားပဲမြင်ကနာဒုက္ခမြင်စွာလေးကမြင်ပြီးတဲ့စွာလေးကနာတရားဒုက္ခသစ္စာတရားယုံနဲ့နာမှာကွဲတယ် ဒုက္ခကြီးတယ်ပဲလားဒုက္ခဒုက္ခတရားကြီးတယ်ပဲအဲဆိုရမယ်မျက်စိမြင်ရရုပ်ဒုက္ခမြင်ဟနံဒုက္ခမျက်စိမြင်ရရုပ်ဒုက္ခမြင်ဟနံဒုက္ခ များပြီးတော့လည်းဒုက္ခမပါဘူးချမ်းသာမပါဘူးမျက်စိကယုတ်ဒုက္ခသစ္စာတရားမြင်ရတဲ့အခြင်းကလည်းယုတ်ဒုက္ခသစ္စာတရားမြင်သိတာကနာဒုက္ခသစ္စာတရားမျက်စိကယူလားနာလားပါတော့ဟုတ်တရားဆင်းရဲလားချမ်းသာလား မြင်ရတာကတော့ယူလန်းနာလားမြင်ရတာချမ်းသာလားမြင်သိတာကတော့ယူလန်းနာလားမြင်ရတာချမ်းသာလားဘာလို့ဆင်းရဲကြလဲဆိုလို့ရှိရင်ဖြစ်ပြနေလို့မျက်စိကလည်းမြင်မြင်မြင်လက်ထိုက်တာလေးဒီလည်းနဲ့ဖြစ်လေဖြစ်လာပြီးရင်မရှိဘူး မြင်ရတဲ့အခြင်းကလည်းဒီမြင်ရခိုက်တာလည်းရှိတာပြီးရင်မရှိဘူးမြင်ပြီးတာလည်းလည်းမြင်ပြီးတော့လည်းပဲမြင်ပြီးရင်မရှိဘူးဖြည့်ပြီးကြောက်သွားတဲ့တရားတွေဖြည့်ပြီးချက်ချင်းကြောက်သွားတဲ့တရားဘာမှအကုသရာမရှိဘူးအကုသရာပြီးတော့ကဆင်းရဲလို့ခေါ်ပါတယ်အခါခက်တာမဟုတ်ဘူးကနိစ္စဘဝတာယာဘဝအကုဝယ်မရှိတော့မကောင်းဘူးလို့အဓိပ္ပာယ်ရှိပါတယ်ပါဠိကတော့ဒုက္ခလို့ခေါ်တယ် ဆင်းရဲဆင်းရဲဆိုတာအမာရီနားလည်နေတာကတော့အလူလဲခံရခဲ့တာမှဆင်းရဲလို့ဆိုတော့အောင်းမယ်ဒီလိုမဟုတ်ဘူးသူသာဒီဒုက္ခသစ္စာတရားဒုက္ခကတော့ဖြစ်ပြသွားလို့ရှိရင်ဒါဒုက္ခပဲညာအိဋ္ဌံတန်ဒုက္ခညာခြင်းတရားဒီအိဋ္ဌံမမြဲဖြစ်ပြီးပြည့်သွားလို့မမြဲတန်ထိုးဖြစ်ပြီးပြည့်သွားလို့မမြဲတဲ့တရားဒီဒုက္ခဆင်းရဲတယ်ဒီခါရဒုက္ခကိုခေါ်ပါတယ် အပြည့်အစုံပြသောတဲ့တရားတွေကအကုန်လုံးဆင်းရဲကြည့်ရတော့မြင်နိုင်မြင်နိုင်ဝိပဿနာရှုလို့အမှတတိညာနေကောင်းတဲ့ခါကာလကျတော့မြင်မြင်ပျောက်ပျောက်သွားတယ်ပဲဒီနာမရှိဘူးမျက်စိရောမြင်ရတဲ့ဆင်းရောမြင်သိတာရောမှတ်သိတာရောမယဲမယဲပျောက်ပျောက်လိုက်နေတာဘာမှဒီနာမရှိဘူးပြီးတော့ဒီကနေ့သက်သာကြမရှိဘူးအားလုံးအားကိုးကြမရှိရဲ့ မကောင်းတဲ့တရားတွေကြီးရဲဆင်းရဲတွေကြီးရဲဆိုတော့ယောဂီပုဂ္ဂိုလ်ကဒီလိုသဘောကျဒီလိုသဘောကျအောင်လို့ပဲမြင်နိုင်မြင်လိုက်ပြီးတော့ရှင်းရဒါပဲမဲ့လို့ဒေသနာနည်းအားဖြင့်ကမြင်ရတာစပြောရတယ်ယောဂီပုဂ္ဂိုလ်အတိကတော့မြင်ရတာစပြီးတော့ဒီကဲပါလေမြင်ရအမနာကိုသမာဓိနဲ့အမနာအကောင်းနေတဲ့ပုဂ္ဂိုလ်မှမြင်နိုင်မြင်နေဖြစ်ပြတာကိုပမင်းရှင်းရပြီးနိုင်တို့တို့ကြားတဲ့ခါကာလမှာလည်းနာယုတ် ကြားတဲ့အပန်းကလည်းယုတ်ကြားပြီးသွားတာလေးကနာမ်ယုံနဲ့နာဒုက္ခသစ္စာတရားကြီးတယ်ပဲကြားလိုက်ရင်ကြောက်သွားလိုက်ကြားလိုက်ရင်ကြောက်သွားလိုက်အဲဒါယုံနာနှစ်ပါးဒုက္ခသစ္စာကြီးတယ်ပဲဆိုရမယ်နာနှင့်ကြားရရုပ်ဒုက္ခ ကြာကနာဒုက္ခနာနှင့်ကြာရရုပ်ဒုက္ခကြာကနာဒုက္ခ ထင်ရှားတယ်ကြားတယ်အတန်ထင်ရှားတယ်နားမရှိဘဲနဲ့မကြားနိုင်ဘူးအတန်မရှိဘဲနဲ့မကြားနိုင်ဘူးကြားတယ်ဆိုတော့ကြားပြီးတာလည်းရှိတာပဲကြားပြီးတာကနာဝေဒုက္ခသတ္တရားအဲတော့နာယုတ်လာနာငါဆိုသမ္မာလားဆင်းရဲလားဆို ကြားတဲ့အတန်ကဘောယုတ်လာနာငါဆင်းရဲတာချမ်းသာလားကြားပြီးတာကဘောယုတ်လာနာငါဆင်းရဲတာချမ်းသာလားဘာကြောင့်ဆင်းရဲလဲဆိုရင်ဖြစ်ပြီးပြသွားလို့ခန္ဓာမစဲဖြစ်တယ်လည်းတရားမို့အာမကိုရတော့ဖြစ်တဲ့ဘာဝမရှိရဲ့ မကောင်းတဲ့တရားပဲလို့ဆိုလို့လည်းဆင်းရဲဆိုတာအဲဒါကြားရင်ကြားတဲ့ဟာဝိပဿနာယောဂီပုဂ္ဂိုလ်ရဲ့ရှုမှတ်တော့သင်ကြားပါတယ်ကြားရင်ကြောင်းရင်ကြားရင်ကြောင်းရင်ကြားရင်ကြောင်းရင်ဝိပဿနာမရှိတဲ့ပုဂ္ဂိုလ်တော့စဉ်းစားလိုက်သူကသင်ကြားရင်အပန်းကတော့တော့သင်ကြားအဲနာကြားတဲ့အပန်းကြားပြီးတာကြားရင်ကြောင်းရင်ကြားရင်ကြောင်းရင်ကြောင်းနေတာဘာမှကြီးနေတာမရှိဘူးသောတု နာနာတဲ့ခါကာလမှာလည်းပဲနှာခေါင်းကယုတ်နာသိရတာနာသိရတဲ့အနာကလည်းယုတ်ဒုက္ခသစ္စာနာသိတာလေးကနန္တရားအာယုံသိရတဲ့တရားအာယုံစီရောက်တတ်တဲ့တရားအာယုံစီညွတ်တတ်တဲ့တရားနန္တရားကအဲသူတဲ့ဒုက္ခသစ္စာပဲအဲတော့နှာခေါင်းနံရတဲ့နှာခေါင်းနဲ့နံရတာရဲ့နံသိတာရဲ့ဒါက ဒုက္ခသစ္စာတရားတွေကြီးတယ်ပဲနှာခေါင်းနာရရုပ်ဒုက္ခနာငါနာငါဆိုတော့နာပြီးတာနှာခေါင်းနာရရုပ်ဒုက္ခနာငါနာဒုက္ခတဲ့နာပြီးတာလေးကနာဒုက္ခဒုက္ခသစ္စာတရားပဲဟိုအောင်တော့သိအောင်လို့ဆိုတော့နှာခေါင်းနာရရုပ်ဒုက္ခနာငါနာဒုက္ခနှာခေါင်းနာရ ဒုဒုက္ခနာငါနာဒုက္ခလျာရတာပြီးတိုင်းပြီးတိုင်း ဘာတွေဖြစ်နေကြုံလို့ဒီဒုက္ခသစ္စာတရားတွေအဲဒီပုဂ္ဂိုလ်တွေကတော့စားတော့နေတဲ့ခါကလည်းကောင်းတာလေးတွေစားတယ်ခါချမ်းသာတယ်ကောင်းနေတာကောင်းနေတာနဲ့သိချင်းမွနေကြတာပေါ့မှန်စီစစ်တော့တာဒုက္ခတွေဆင်းရဲတွေပဲဘာလို့ဆင်းရဲတော့ဆိုမမြဲလို့ပဲဆင်းရဲတာပဲရပါလေစားပြီးပြီးပြီးနေတာမှမရှိပဲပြောက်ပေါ်သွားတာပဲကြီးနေသိနေကြမှာပေါ့တခါ တစ်ခါစားတော့လည်းပြင်တစ်ခါလည်းရပါလိမ့်အမြဲတမ်းကောင်းပြီးတော့အာရလို့ပြင်အမြဲတမ်းပြည့်ပြီးတော့နေရာကျနေတာကိုဒီလိုမှမဟုတ်ပဲကွာသူကဟိုရှားပေါ်လေးရောက်ရတာလေးသူသာရှင်သာလေးရတာလေးပေါ်ပေါ်ကြီးပြုတ်လို့တော့နောက်ထပ်ဒီလိုရတာလေးသိကျင်လို့ပြင်ရတာအသိထက်ပြီးရအသိသိထက်ပြီးနေရတာပဲအဲဒီရတာတွေထက်ပြီးရအောင်လည်းရှားမိရတဲ့ဒုက္ခတွေအများကြီးရောက်ပါတယ်လျာနဲ့လျာနဲ့ အရာကနဲ့အဲ့ဒါကယုတ်တရားပဲလျာနဲ့ပြီးရလျာနဲ့ပြီးရယုတ်ဒုက္ခပဲလျာနဲ့လျာချင်းပြီးရတဲ့အရာယုတ်ဒုက္ခပဲပြီးရနာဒုက္ခပဲဒီအရာကပြီးတာကလည်းနန္တရားသူကဒုက္ခသစ္စာပဲသာရင်သာရင်ဒါလေးပြည့်လာအကျိုးပုဂ္ဂိုလ်တွေမှာ ဝိပဿနာရှိရင်ဒါသင်ကြားနေတာပါပဲအဲဒါစာရင်းတော့ရင်းနဲ့ပဲဝိပဿနာဉာဏ်နဲ့သင်တိုင်းတက်ပြီးတော့မကုညာရောက်တော့တာကြီးရဲ့သာတိရာလေးပြီးရင်ပြီးရင်ပြီးရပြီးရတော့ပြီးရင်ပြီးရင်တခါတည်းပြီးတာတွေရောဟင်ဒီမှားပြီးတာတွေရောအလုံးယုံနာနေအကုန်လုံးချုပ်ငြိမ်းသွားတဲ့နိဗ္ဗာန်မျက်မှောက်ပြုသွားတယ်အဲဒီလိုပုဂ္ဂိုလ်တွေပဲပြီးရပြီးဥစ္စာထားတော့သက္ကရာကကြီး ညွန်ပြတာလေဒီကိုကျွန်းများမှာရာဘူးတောက်ရင်းနဲ့သွန်စားရင်းနဲ့မဲ့ဖို့ရောက်တဲ့ပုံကိုယ်ကြီးမနာများတယ်ဆိုတာကိုသွန်စားကြောင်းနေများမဲ့ဖို့မရောက်ဘူးတဲ့နေရာကိုမရှိဘူးတဲ့စားရင်တောက်ရင်းတခါတဲ့ကျုံမှပြီးတော့ဝိပဿနာညာစိတ်တိုင်းတက်ပြီးမဲ့ဖို့ရောက်တဲ့ပုံကိုယ်ကြီးများလုံးတော့နေရာတိုင်းနေရာတွေရောက်ခုတာကြီးတဲ့ပဲပြီးတော့စားရတော့ရတယ်ပဲ ယူဆိုင်ပြီးတော့မှတ်ရတယ်သမာဓိညာအားကောင်းတဲ့ခါကာလကျတော့စားရစားစားပြီးတော့ပြည်ပြီးသွားတဲ့သဘောလေးတွေကပြင်းပြောင်းရင်ပြင်းပြောင်းရင်လည်းအားရရဲ့အမှန်တရားကြဒီလိုပြင်းပြောင်းရင်ပြင်းပြောင်းရင်တွေကိုကိုယ်တော်နဲ့လိုက်တွေ့ရင်ပြည့်စုံတာပဲဘာမှမရှိရတတ်တာတွေကိုယ်လုံးမျိုးနောင်လို့ကျင်တော့ရရလို့တာယာပြီးခံရရတယ်သိနေကြတာဒါလေးသိကြနေတာဒါလေးကောင်းနေပြီသိပြီးတော့မျှော်လင့်တောင်းတာ သတ္တနာတွေပေါ်နေပြီးတော့ကိုယ်နဲ့ဖြစ်ရတဲ့ယူကြည့်တာအဲ့ဒါယူကြည့်တယ်ကိုယ်နဲ့ဖြစ်ရရုပ်ဒုက္ခဖြစ်ရနာဒုက္ခဖြစ်ပြီးတဲ့သဘောလေးနာဒုက္ခဒီမှာတရားပဲကဲဆိုလိုက်ကြအောင်ကိုယ်နဲ့ဖြစ်ရရုပ်ဒုက္ခဖြစ်ရနာဒုက္ခ ကုန်နဲ့ကြည့်လာဒုက္ခကြည့်ရနာဒုက္ခ ယ်လုံးမှာရှိတဲ့ကာယပတာရကြီးကိုကြီးလို့ခေါ်တယ်။ဒီကိုယ်လုံးပြောင်းနေပြီးတော့ဒီရဲ့ကိုယ်လုံးပြောင်းနေပြီးတော့ဒီရဲ့ကိုကြီးရုပ်ဆိုတာကိုကိုကိုလို့ပြခေါ်ရတယ်ဒီလိုပဲပုံမှန်ဖြစ်နေတယ်။ပါဠိကလည်းကာယလို့ခေါ်တာပါလား။ဗမာကကာယကိုကိုလို့ပြန်တယ်။အဲကိုနဲ့ကြည့်ရကြည့်ရတာက ပထုံဆိုတဲ့သဘောလည်းရှိတယ်၊သူသောဆိုတဲ့သဘောလည်းရှိတယ်၊ဝါရောဆိုတဲ့သဘောလည်းရှိတယ်သုံးမျိုးပဲပထုံဆိုတာဆက်မှကျမ်းနေတဲ့သဘောတိုင်တိုင်ထဲမှာသင်ရတာပထုံရောမြည်ပြီးတော့သင်ရတာပဲအဲဆက်မှရောကျမ်းနေတဲ့သဘောကျမ်းနာတော့မိမှန်တယ်ရှိတာပေါ့သူ့လောက်မကျမ်းနာတော့ရမိမှန်တယ်သူ့လောက်သူ့လောက်ကျမ်းနာတာထောက်ကြပြီးသူ့မိမှန်တယ်ခေါ်တယ် ပြီးတော့မိန်းမကတော့ကောင်းသူကျမ်းနာမလို့ခေါ်ရကျမ်းနာလို့မိန်းမကသူကအဆင့်ဆင့်ထောက်ပြီးတော့ခေါ်ရတာအကုန်လုံးသဘောကျတယ်အတူတူပဲအဲမှာတော့ကျမ်းနာလို့ကဘသူတော့ဒီဘက်ကနေပြီးတော့ဒါတော့မာယမာယကျမ်းကျမ်းနာလို့ပြီးပြီးတော့ပါပဲဒါကပတိရောမြင်ပတိရောဒီလိုနာမည်ကြီးနေလို့မလိုပါဘူးဒီကအဲ့ဒီတော့လည်းဒီကြည့်ရအောင်ညာ ပထဝီပထဝီရုပ်ရုပ်သာဝရရာကြီးကအရေးကြီးတာဘယ်ဟုတ်မလဲသူကသဘောတရားကြည့်နေသဘောတရားကလူရင်းမယ်နာမည်ရောနာမည်ပဲမိစ္ဆာမိပဲဗမာလိုခေါ်လဲမိပဲပါဠိလိုခေါ်လဲမိပဲဒီရင်ဘာသာလိုခေါ်လဲမိပဲအမိပဲပြင်းရမယ်ဘာမှမတူသဘောတရားတော့လူရင်းရေးကြည့်တာပဲကိုယ်နဲ့ဒုတိယဌာနစိတ်တော်မျိုးကိုကြားရပြီးရှိတဲ့သက်သာဆက်မှာတဲ့သဘောမှာမာရင်းနဲ့တွေ့တယ် ကျမ်းကျမ်းလေးနဲ့တွေ့အဲဒါပထမတော့ထီရထီရထီရမှထီရကမာရောဘောကောင်းတဲ့သဘောလေးကိုသင်ကြားပြီးတော့ပထမတော့သင်ကြားနေတာအဲဒါမာရောကောင်းတဲ့သဘောဟာပုဂ္ဂိုလ်လည်းတတ္တဝါလည်းယောက်ျားလည်းမိန်းမလည်းဘာမှမဟုတ်ဘူးကမာရမာရနဲ့ကျောင်းတာကျောင်းတာလေးပဲထီရထီရမာရမာရနဲ့အဲဒီမာရကောင်းတဲ့သဘောလေးကိုသိပြီးပြီးနေတာ အမှန်တိုင်းသိနေတာပဲဒီထဲမှာပုဂ္ဂိုလ်တော်တော်မပါဘူးလောကမင်းမမပါဘူးအဲမာရကြောင့်သဘောလို့သိနေတာပရိဒါကအမှန်တိုင်းသိနေဒီသောဆိုတာကတော့ပူရောမီးတာဤရာဘုရားမှာအတူတူလာပြီးတော့ရှိနေလို့ရှိရင်တခါပြန်ပူတာတွေ့တယ်တခါပြန်မီးတာတွေ့တယ်တခါပြန်အေးတာတွေ့တယ် အဲပြင်းပြပါခြင်းတော့ပူတယ်အေးပါပါပဲအပူနဲ့အေးအပူပါခြင်းလည်းပဲဒီသောတော့လည်းအေးပါဘူးလည်းဒီသောတော့အဲဒါကိုပူလာပြီးတဲ့အခါဒီသောတော့ဒီသောတော့ဒီလိုမဆိုလည်းပြီးတော့ပါပဲပူလာပူလာရဲ့မာတော့ပူရလို့ခေါ်တာပါပဲပြီးရတယ်ပြီးရတယ်ဟာသံဃာဒီကနာဝါရမယ်ဆိုရင်ဒီသောတော့လို့ပြောရတယ် ဒီကောင်ကကြည့်အောင်လည်းဒီနာမည်ကလူရင်းမဟုတ်ပါဘူးသဘောလို့ကြည့်တာလူရင်းပဲအဲဒုတိယညာလည်းစောက်ပြီးတော့ပူရင်ပူရယ်ပူရယ်ပူရယ်အေးရင်လည်းအေးအေးမြေးရင်မြေးရယ်မြေးရယ်သဘောလို့ကြည့်နေအဲဒီထိုက်တာကပူရလို့လည်းကြောတော့မိမာတာပုဂ္ဂိုလ်တော်တတ်တော်ဘာမှမဟုတ်ဘူးသူကပူတာပူရသဘောအေးရအေးရသဘောသာရိပုတ္တရာရောက်နေကြလို့ရှင်ဒီသောတော့ ဒါလည်းသဘောသဘောတရားနေတော့ပူတယ်ပူတယ်နဲ့တော့ပူတာလည်းပြီးနေလို့ရှင်လားသဘာဝကျတာကောင်းချင်းပြီးပဲပြီးတော့ဝါရောတာတဲ့ဝါရောတာဆိုတာတောင်းရင်းကထောက်ကံနာတဲ့တွန်းကံနာတဲ့လှုပ်ရှားတာအဲဒါဝါရောတာပဲဘာကြောင့်မှကိုယ်နဲ့ကြားပြီးတော့ အသက်ကြီးခြင်းတဲ့ကံဖောင်းတယ်ပါပဲအသက်ကြီးခြင်းတဲ့ကံပင်ကြပါတယ်အရာသုံးနဲ့ခေါ်တော့ဒီလိုပြောရတာပဲဖောင်းတယ်ပင်တယ်အဲပွားတယ်ကျုံတယ်ဟောတာကမိမိကိုဘယ်လိုခေါ်ပါလားဒီဒီသဘောပါပဲအဲဒီတည်းမှာဘယ်တော့ဖောင်းတယ်ပင်တယ်ဒါလို့စောင့်ပြီးတော့ရှင်းနေလို့ တောင့်တဲ့သဘောတင်းတဲ့သဘောပိုင်ထဲမှာတင်းကန်တဲ့သဘောတွေသင်ကြောက်အပြင်တော့ပြက်လာအောင်တွန်းကန်ပေးတယ်အတွင်းကကြွသွားအောင်တွန်းကန်ပေးတယ်အဲပေါင်းနေပြင်းနေမှန်တယ်တောင်းနာတင်းနာတွန်းကန်တာဒါတော့သင်ကြားရတော့အစပါအောင်းရသူလည်းပြောနေတယ်တော့ခေါင်းတော်ပင်သာလေးနာမည်လေးပြည့်ရပြီမပေါ်ပါဘူးဘယ်တော့မှမပြီး တိုင်နာရီတင်းနာရီတွန်းကန်နာရီဟာတွေ့ရတယ်နောက်လှုပ်ရှားတာတွေ့ရတယ်ယူရှားဟောင်းပြီးတော့အပြင်ကဒီရင်းဒီရင်းရေးယူပြီးတက်သွားပြင်ကြတဲ့ခါတော့တွန်းကဒီရင်းဒီရင်းရေးယူပြီးကြာတယ်အဲလှုပ်ရှားတဲ့ဘောတွေတွေ့ရတယ်အဲတိုင်နာတင်းနာတွန်းကန်နာလှုပ်ရှားတာအာရုံတွေ့နေတာဝါရရတဲ့သိတိရတဲ့ဘောပဲအဲခုတ္တရာကိုခေါ်တယ် ပထဝီအတွေ့ခမကျမ်းနာမှာဒီသောအတွေ့ပူရာဥရာမျိုးရာဝါရောအတွေ့တောင်းတာပြင်းတာတွန်းကန်တာလှုပ်ရှားတာအဲသဘောတရားလေးတွေပဲအဲတော့ဖောင်းနေပြီးနေမှန်းအဲဒီတောင်းနေလှုပ်ရှားတဲ့ဝါရောအထင်ရှားဆုံးပါပဲ ကာကတရားမြည်ပြီးပြီးရတယ်ပြီးရလို့သင်ကြားရတာဒီလိုမျိုးတရားတော်ထွက်လာတယ်တော့ကျမ်းမ်းတယ်တော့မြင်ပြီးသင်ကြားရတယ်ဒီလိုမျိုးသူကများသွားခြင်းတော့တောင်းနဲ့လှုပ်ရှားတဲ့ဝါရောတော့အသင်ကြားများပါတယ်ဒါကလည်းများမယ်လို့သိနေတာပါပဲသဘောမှန်နေပါပဲအဲဒါကိုယ်နဲ့ကြည့်ရတာဘာကြောင့်လဲပြီးတော့ကြည့်တာဒီမြတ်စိတ်ပိုင်းကတော့ထောင်နေကြည့်ရမှ အဲတိရတိရဓမ္မတိရဖြစ်ဖြစ်ဒီစလုံးသားဖြစ်ဖြစ်လက်ကဖြစ်ဖြစ်အဲဝန်းနမနဲ့ပြီးနေပြောကြည့်ပဲဒီကဖြစ်ဖြစ်အဲတိရရမယ်ပြီးတော့သင်ကြားတယ်ရှိတဲ့သဘောလေးအဲဒီမှာလည်းကိုယ်ရုပ်အထီးရောဖိုင်းကြတာဒါတော့ကိုယ်လည်းသင်ကြားတာလေကိုယ်ရုပ်မရှိဘဲနဲ့ဒီကိုမသိနိုင်ဘူးထိရတဲ့အတိအကျတော့ဟောရင်မှာမာရာသုံးမှုကျမ်းသာသုံးမှုမြင်းရတာ သုံးမပူတာအေးတာသုံးမတောင့်တာကျင်းတာတွန့်တာမှာတခုခုကသူသင်ကြားနေတာအဲဒါကိုယ်နဲ့ကြည့်ရရုပ်ဒုက္ခပဲကိုယ်ရဲ့စတဲ့ဟောရလို့ငါတို့တောင်းတဲ့တရားမူဒီဒုတိယရဲ့ဘောပဲတောင်းတာကျင်းတာတွန့်တာမှာလူကြတာသွားတယ်သွားတယ်ကြွတယ်လမ်းတယ်စတယ်မှလည်းကားတယ်ဒီလိုကနေတောင်းတာကျင်းတာတွန့်တာမှာလူကြတာဘာလို့တွေ့နေတာအဲဒီ အဲဒီတော့ပြုမှတ်နေတဲ့အခါမှာကိုယ်နဲ့တွေ့ရရုပ်ဒုက္ခပဲကိုယ်နဲ့ထိရရုပ်ဒုက္ခအတွေ့အထိရောဘာနေတဲ့ကိုယ်ရုပ်ဘုရားဆိုဒီလိုလုံးတော့မဟုတ်ဘူးကသူ့ဘိုင်းကသူ့ဘိုင်းကပဲမလက်ကပြင်းအဲဒီလက်ထဲမှာပဲခြေရပြင်းခြေရမှာခေါင်းကပြင်းခေါင်းထဲမှာဘိုက်ကပြင်းရင်ဘိုက်ထဲမှာဘိုက်ကအသူ့နေရာလေးနဲ့သူအဲကိုယ်ရုပ်သူ့တင်ကြတယ် အတိတိရတဲ့ယုံကြတယ်ကိုယ်နဲ့ထိရဒုဒုက္ခတဲ့ဒီတရားနဲ့ဒုက္ခသစ္စာတရားရဲ့ထိထိတိရတဲ့ဘောကနန္တရားထိရနာဒုက္ခလည်းဆိုရမယ်ဒါကတော့အများဆုံးရှိရတဲ့ဥစ္စာမျိုးနည်းနည်းခက်ကြည်ကြည်လေးပြောရကိုယ်နဲ့ထိရဒုက္ခဒုက္ခထိရနာဒုက္ခကိုယ်နဲ့ထိရ နာဒုက္ခကိုယ်တရားတရားတော့ကိုကြည့်ရောကိုကြီးဆိုတာရုပ်လည်းနာမ်လည်းဆိုရုပ်တရား ရှိရတဲ့သဘောလူလုံးနာမယုတ်တရားသံသာရဆင်းရဲလားဆင်းရဲတယ်ထိတိရရောလူလုံးနာမနာတရားသံသာရဆင်းရဲလားဆင်းရဲဘာလို့ဆင်းရဲခေါ်ရလဲဒီပေါ်ကြီးပြုတ်ပြီးဘာလို့မမြဲလို့ပဲညာအိစ္ဆန်တန်ဒုက္ခမမြဲတဲ့တရားဆင်းရဲအဲ့ဒါလေး ဝိပဿနာကျင့်ရင်အလိုလိုသိရတာတွေပါပဲပြီးတော့စိတ်ကစိတ်ကူးစဉ်းစားကြံနေတဲ့အခါကာလကျတော့အဲဒီစိတ်နဲ့သိရတဲ့သဘောနဲ့စိတ်ဆိုတာကတော့ဒွါရဏံတရားမနောဒွါရဏံတရား နံတရားမယူဘဲနဲ့နှလုံးယူလို့ရှိရင်ရုပ်တရားနော်နှလုံးကရုပ်ကြံပြရတာကတော့ရုပ်ရည်ရရှိတဲ့နာလည်းရှိတယ်ကြတော့ရုပ်ကြီးရမဟုတ်ဘူးဒီကုသနာကြံပြရရင်ပေါ်လာတာတွေကရုပ်တွေလည်းရှိတာပဲနာတရားလည်းရှိတာပဲအဲနှလုံးကြည့်ရနှလုံးကြည့်ရယုံနာတရားတွေ သူလည်းဒုက္ခသစ္စာတရားနှလုံးပြီးရယုံနာမြတ်သိကြတော့နာဒုက္ခပဲသိတဲ့သဘောလေးကကြံပြီးစဉ်းစားပြီးရှုမှတ်ပြီးအကုန်လုံးဒုက္ခသစ္စာတရားနှလုံးပြီးရယုံနာမြတ်နှလုံးနဲ့နှလုံးဆိုတာနှလုံးရုပ်စိတ်တရားသိတဲ့နှလုံးရုပ်သာသနာရပြောရတော့နှလုံးသိရသိရတဲ့သဘောကတော့ယုံနာနှမျိုးပဲ နှလုံးပိယယုံနာမြတ်ပိယနာဒုက္ခစသည်ဆိုကြအောင်နှလုံးပိယယုံနာမြတ်ပိယနာဒုက္ခနှလုံးပိယယုံနာမြတ်ပိယနာဒုက္ခ ရှုတိုင်းမှတ်တိုင်းသိမှုလေးတရားမလို့ရုပ်ပဲသိမှုကကိုယ်ရုပ်ညီပြီးတော့ဖြစ်လာကိုယ်ရုပ်တော့မှလည်းနှလုံးညီရတော့ဒါရတာဆိုတဲ့အတိုင်းပဲပြောရအဲနှလုံးညီပြီးတော့ပြောနှလုံးသားရုပ်သိရတဲ့ဥစ္စာကဘာလဲဒီကနေ့ယုံနေတာနှစ်မျိုးတူရတာယုတ်ကြည်ရမဟုတ်ဘူးယုတ်တဲ့စိတ်ဓမ္မနဲ့ရှိတဲ့ ရုပ်ကိုစဉ်းစားမိကြတာရုပ်အရုံနဲ့နာစဉ်းစားမိကြတာနာအရုံနဲ့ဘုရားနာရစဉ်းစားတဲ့ဆရာတော်စဉ်းစားတဲ့ဝေဒနာကိုနာတရားကိုအဲဝမ်းသာတော့ဝမ်းသာတယ်စဉ်းစားလို့စဉ်းစားနာတရားသိမြတော့စဉ်းစားလို့စဉ်းစားနာတရားအဲတော့နာကိုစဉ်းစားမိကြတာနာတရားရုပ်စဉ်းစားမိကြတာရုပ်တရားပူတာအေးတာမာကျမ်းတာတော့စဉ်းစားမိကြတာရုပ်တရားတွေ အာရုံနဲ့နှလုံးကြည့်ရယုံနာကနှလုံးနဲ့ကြည့်ရတယ်ဆိုတာယုံနာကနှမျိုးပဲပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးကြည့်ရအဲကြည့်ရတော့ကြံပြီးစဉ်းစားပြီးကြံတွေးပြီးတော့ပြီးရစဉ်းစားပြီးတော့ပြီးရရှိမှပြီးတော့ပြီးရရှိမှပြီးတော့လည်းပဲပြီးရအာရဏတရားကုရဏတရားဒုက္ခသစ္စာတရားပဲအဲ့ဒါအခု ဝိပဿနာပြုကြတာဒီပေါ်မျိုးရှိနေတာပဲမျက်စိကမြင်နိုင်နားကကြားတယ်နှာခေါင်းကနားတယ်ဒီကရတော်စောက်တိုင်းကိုယ်ကဒီပြန်စီကိုစဉ်းစားကြနေတဲ့ဒီပေါ်တယ်ဒီပေါ်တယ်နဲ့တရားတွေလိုက်ရောကျူးနေရတာဒုက္ခသစ္စာတရားလေးအဲ့ဒီအရမှာတာဝန်မှုတဲ့သဘောလေးရှိတယ်သူကသမှုရသစ္စာတရားပဲဒုက္ခသစ္စာနဲ့သမှုရသစ္စာဒီနှစ်ပါးရှိတာမြေရောနဲ့မောဟဆိုသူတို့ပြောတာ ဒါတော့မိဘဆိုတာခုနပြောတဲ့တော့မသိဖြစ်ခံပြီးတဲ့စိတ်ကလေးတွေနဲ့အောင်ကြည့်နေတယ်ဒါလည်းသိကြသိတာမဟုတ်ပါဘူးသိညွတ်ရုံမျှပါမေဃသစ္စာဆိုတာကတော့အဲဒီမဲ့ရောက်မှပဲဖြစ်နေမဲ့မရောက်သေးမဖြစ်သေးဘူးဒါကြောင့်မဘုံနိဗ္ဗာန်ကိုရောက်ရင်လို့ရှိရင်ဘာလို့ရလဲဝိပဿနာရှိရတယ်ဝိပဿနာရှိတော့ဘာရှိရမလဲ ဥပါရမေခန္ဓာ၅ပါးဒုက္ခသစ္စာတရားတွေရှိရတယ်။ယံခါမြစ်သက်တာအမှုဖြစ်လာတာသမှုရသစ္စာတရားဒါလည်းရှိရတယ်။ဒုက္ခနဲ့သမှုရနှမျိုးကိုသာရှိရပြီ။ဒါသိနေမှတ်တာသစ္စာ၄ပါးထဲမှာဒုက္ခနဲ့သမှုရကလောကီဝိသစ္စာခေါ်တယ်။တတ္တဝါတိုင်းတတ္တဝါတိုင်းမှာရှိနေတဲ့တရားပဲ

ဖြစ်တဲ့ဒုက္ခနဲ့သမုဒိယမှာဝိပဿနာရှိရတယ်ဝိဝတ္တဖြစ်တဲ့နိရောဓနဲ့မဲတာဝိပဿနာရှိလို့မပြေဘူးတဲ့မရှိရဘူးဒါကလားဆိုရပါဠိတော်တွေမှာလည်းဒီတိုင်းမှာလည်းတရားဟောတာတွေမှာလည်းအဲသက္ခုအိစ္ဆာရူပါအိစ္ဆာသတိဖြင့်အဲဒီဥပါဒနာခန္ဓာ၅ပါးတရားတွေပဲရှိရဟောတာအဲဒါကြောင့်

အဲဒါလေးပြောအောင်လို့တူရုပ်လာပြီးတော့ဟောပါတယ်ခုနိုင်ဝဲလည်းကြော်သွားပါပြီဘုရားနိုင်ရဆယ်နိုင်ကြော်သွားခုနိုင်ရမကြည့်သေးဘူးခုနိုင်ရနဲ့နောက်ကျနေဒီဟာသိမှဖြစ်တော့မယ်ဘာလို့လဲဆိုတော့ဟိုရဝိဇ္ဇလုပ်တဲ့ပုဂ္ဂိုလ်တွေပါလေနည်းနည်းစောစောလေးထားရအောင်ပြီးတော့ဒီကပြန်မဲ့ပုဂ္ဂိုလ်တွေလည်းရှိဒီညအောင်ဆိုနေတဲ့ငါကျမှဟောရတာတရားဆက်ပြီးတော့ဟောရယနေ့ခု၌ကျွန်တော်တို့ပြုသော သူ့ကိုပေါင်းဤဘုရားကကိုလုံးစုံသောဘုရားပေါင်းတော်အားညပြုပါပေါင်းဤလုံးစုံသောဘုရားပေါင်းတော်သည်ညရကြ၍ကိုစိတ်နှပြဆန္ဒကြပါစေညာ